ဒီနေ့သတိရကဘာဝနာကိုစောင့်တရား၄ပါးပွားများတဲ့ဘာဝနာ၄ခုတွေကဘုရားလုံးသတိဘာဝနာနဲ့မေတ္တာဘာဝနာပေါ့လေပွားများပုံလေးတွေဆုံးနားလည်သွားပါပြီဒီနေ့ဉာဏ်နဲ့ အသုဘဘာဝနာနဲ့မရဏစတိပေါ့အသုဘဘာဝနာဆိုတာအပြေကဒီဒီကုံပေါ်မှာပဲဖြစ်ဖြစ်ဒီခန္ဓာကိုယ်မှာရှိတဲ့မဂ္ဂတိရေရာတွေကိုဖြစ်ဖြစ်ပေါ့လေမလှမပမတင့်တယ် အယုတ်ဆုံးအကြီးတံပုံတွေကိုပါလေကျေစရာကောင်းမှုတွေကိုမြင်အောင်ရှုတဲ့ဘာဝနာပါလေအသုဘဘာဝနာလို့ခေါ်တယ်ဒီလိုအဲ့ဒါကစပြီးတော့ပြောပါမယ်အသုဘဘာဝနာရှုဖို့မျိုးရိုးတွေကအလွယ်ဆုံးကတော့ကုဋ္ဌသဘာဝနာပါပဲ သစ္စာဘာဝနာဆိုတာကိုယ်ထဲမှာရှိနေတဲ့အစိတ်ပိုင်းတွေပေါ့လေသံမြင်မွေးရေးရှိသတ္တိတော်အရေးစသည်စသည်ပေါ့လေဒါမျိုးလေးသူ့ရဲ့လည်းသူပေါက်ဆက်ပြီးတော့အချိုးကြဖြစ်နေတော့ပေါင်းကြည့်လို့ရှိရင်သရဘဝတည်ရတည်တည်တယ် ဒီလိုသင်ခွင့်ရတာပါပဲအဲဒီလိုသင်ခွင့်လို့ရှိရင်တော့ဒီပုံမှာဒီကိုယ်မှာလည်းပဲဘာသာတတ်မှုဖြစ်တယ်လို့အခြားခြားကိုယ်မှာလည်းပဲဘာသာတတ်မှုဖြစ်တတ်တာပါပဲဒီသဖြင့်ဆန့်ကျင်တဲ့လေအချင်းချင်းကိုယူသားတဲ့မျိုးသမီးကိုယ်မှာ ရေသီးရလည်းရေသီးကိုဟောတယ်ဒီလိုအပေါင်းလိုက်ကြည့်လို့ရှိရင်စောက်လိုက်တာချောလိုက်တာဆိုတော့စိတ်ကလေးဖြစ်လာရင်အဲဒီပုံမှာတတ်မြတ်တဲ့သဘောဖြစ်တော့တာပါရှိရတယ်ပဲတဏှာဆိုငန်းငန်းတဲ့ဒီနေရာမှာအဲဒီပုဂ္ဂိုလ်ကိုရမှာအတူရမှာ ခြေလန်းနေတဲ့အနေမျိုးဖြစ်တာပဲတချို့လည်းပဲတရားသဖြင့်ခြေနာကိုကြောပြီးမှပေါ့လေယူရမယ်စာမတရားရရတာမျိုးတွေရှိတတ်ပါလေဒါတွေဒီတော့သတိတို့ဟာမျိုးကိုခါပဋိနေမဖွယ်ရတဲ့အစိတ်ပိုင်းတွေပဲဆိုတာပေါ့လေ အဲဒါကိုမြင်အောင်ရှိလို့ရှိရင်ကာယတဏ္ဍမှုတွေဟာအပေါင်းလိုက်ကြည့်လို့ကာယတဏ္ဍမှုတွေဟာတစ်ဖြည်းဖြည်းလျော့ပါပြီးတော့စိတ်ဟာလည်းပဲကြည်လင်းလာတတ်ပါတယ်။ဆန္ဒအငြိစာကောင်းပြီးတော့ကြည့်လို့ရှိလို့ကောင်းတဲ့မော်တော်ကားကြီးဟာသူ့မှာရှိတဲ့အစိတ်ပိုင်းတွေသူ့ဉာဏ်နဲ့သူ အချိုးတွေကဆက်ကျင်ထားတော့ရှိလို့ရှိလို့ကောင်းတယ်ဒီကားကြီးတမ်းလို့ပဲဖြစ်ဖြစ်သုံးဟုတ်အဲဒီစိတ်ပိုင်းတွေကိုတစ်ခုချင်းတစ်ခုချင်းဒီစားချင်းစားချင်းထုတ်ထားလို့ရှိရင်ဒီဒီစားချင်းစားချင်းဟာတစ်ခုချင်းအနေနဲ့တော့တုံးချလို့မရဘူး ကားဟောင်းနေဆိုလို့ရှိရင်မတတိစီယာဖြစ်သွားတာပဲပေါင်းကြည့်လို့ပြည့်တယ်ခြင်းလည်းလို့တခုချင်းတခုချင်းခွဲကြည့်လို့ရှိရင်တော့မတည့်တယ်ဘူးခွဲရတော့ဘယ်သူကမှမလို့ကျင်တော့ဘူးအဲဒီဥပမာလေးလိုပါပဲခန္ဓာကိုယ်ကြီးမှလည်းပဲသံဃာမွေးရင်ရှိတဲ့တည်းသွားရည်စသည်ပေါ့အစိတ်ပိုင်းတွေတွေ့ရတဲ့သူ ချိုးကြဖြစ်နေတာကိုအပေါင်းလိုက်ကြည့်ရင်တော့ဒါရတမစ္ဆာဖြစ်ပြီမယ်လို့တခုကြီးတခုကြီးခွဲစိတ်ပုံကြည့်လို့ရှိရင်တော့ဘာမှရစရာမရှိတော့ဘူးမှလူချင်းမဟုတ်အဲဒီလိုမျိုးအောင်ကြည့်တာကိုကုဋ္ဌသကမ္မထာကမ္မထာနာလို့ခေါ်ပါတယ်အဲဒီစိတ်ပိုင်းတွေပုံကြည့်လို့တရားကြောင်ရတော့ဘူးဆိုလို့ရှိရင်တရားမှုကမဖြစ်တော့ အဲဒီလိုအလိုမျိုးအဲဒီလိုအလိုမျိုးဟာဆန်းသာတူရခြင်းအကြောင်းဖြစ်တာမို့လို့ကမ္မဌာနအဲဒီလိုခေါ်ပါတယ်။ဒီခုပေါင်းလိုက်တဲ့အခါကျတော့အသုဘကမ္မဌာနကမ္မဌာနလို့ဆိုတယ်။ဆန်းသာတူရပုံကြီးတော့နောက်ပိုင်းကမှပြောပါမယ်။အဲဒီကုဋ္ဌသကမ္မဌာနခေါ်တဲ့အသုဘဘာဝနာဟာ ဘုရားတို့ဘုရားမြတ်စွာသာသနာတော်နဲ့အလုံးငယ်ရှိလျော်ပါရဲ့တင့်တော်ပါရဲ့လက်ဆက်ပါရဲ့ဟင်းတရားမထောင်သာသနာပုံမှာပေါ့လေအဲဒီလိုအတုပဘာဝနာမျိုးသာမရှိဘူးဆိုလို့ရှိရင်တော့ဘာဝနာဒီအမျိုးမျိုးသာပေါ့လေ သတ္တဝါဘာဝနာနဲ့အလားတူတဲ့ဘာဝမျိုးရိုးတာတစ်ခုမရှိဘူးဆိုလို့ရှိရင်တော့လက်ကရင်ရှိဘူးဒါမျိုးအမျက်တလုံးနဲ့အပွားမျိုးမရှိဘူးဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ဟာဆရာရာကိုပေါ့လေသူကတည်နေတဲ့အရာကိုလည်းပဲပို့ပြီးတော့တည်နေလို့ရှင်နေအကုဘကိုတော့မှသူ့ဘလို့ထင်မှတ်ပြီးတော့ပေါ့လေ အာယုံခံစားမှုတွေမှာအလွဲချော်တွေဖြစ်ပြီးတော့မှားတာတွေလည်းအများကြီးရှိတော့တယ်။ဉာဏ်တော်တွေလည်းပဲဒီလိုမှားတာတွေရှိတယ်။သူတွေကမှားတာတော့အထူးပြောစရာမရှိဘူး။အလွဲချော်မှားနေကြတော့ပါပဲဆိုမှလည်းဒီအတုပဘာဝနာမျိုးကင်းမဲ့နေတဲ့အတွက်ကင်းမဲ့သူဟာလောကီအာယုံ ကာမဂုဏ်မှာပေါ့လူကြီးသဘောစရာပေါ့ဟင်းမြင်စရာကောင်းနားထောင်စရာကောင်းရှုစရာကောင်းစားစရာကောင်းတဲ့အရာသာအထီးကြီးကောင်းတဲ့အခါအရာသာကာမဂုဏ်မှာပဲဒီပေါ်မှာပဲအတိတ်ရဲ့ကြီးနေမယ်လို့အဲ့ဒီပေါ်မှာပဲစိတ်အရောက်များပြီးတော့ အဲဒါလည်းပဲအချိန်ကုန်တတ်ပါလေဒါကြောင့်မလို့အတုပဘာဝနာကိုကောင်းစွာပွားများသူဟာစိတ်နဲ့စိတ်ထားတွေပေါ်ပြီးကျူရှင်းဆက်ရှင်းပြီးတော့ဘဝဟာလှပလာတတ်ပါတယ်ဘဝကလေးလှလာအောင်ဒီခန္ဓာကိုယ်မှာ အများကစတယ်လို့ထင်ရပေမဲ့လို့မစအောင်ပေါ့လေကြည့်ရမယ်ဆိုရဆိုရစကားရှိပါတယ်ဒီလိုစိတ်ကလေးလာလာအောင်ရုပ်ခန္ဓာပေါ်မှာပေါ့ဒီရဲ့ရုပ်ခန္ဓာပေါ်မှာပေါ့မလားတော့ကြည့်ရတယ်ခုနပြောသလိုပေါ့လေခန္ဓာကိုယ်အစိတ်ပိုင်းကြီးအကောင်းလေးသူ့ရင်လည်းသူ့ ပေါင်းစပ်ပြီးတော့ရှိလို့ရှိရင်ရှောလှလေးတွေထင်မှတ်ပြီးတော့ဗောလေတာယာမှုတတ်မှတ်မှုတွေကမဆုံးတော့ဘူးအဲ့ဒါအတွက်လုံးမရတာလည်းမတတ်တာဘူးဒါလေးချက်ကြီးသွားမှာကိုလည်းပဲပြောတယ်နောက်တဲ့စာကျင်နာတွေကလောဘကြီးတိုးနေတာဗောလေအမှတ်ပြသွားမှာကိုစိုးရင်တော့ဒါတော့မကျင်တတ်တဲ့ထောတာတွေဆိုလိုလောဘဒေါသတွေဖြစ်ရတာဟာ ဒီခန္ဓာကိုယ်ရဲ့မတည်တဲ့မလှပတွေကိုကိုယ်ရဲ့မရှိကြည့်လို့မတည်လို့ဖြစ်တာဆိုတာပေါ့လေအဲဒီလိုလည်းပဲလောဘဒေါသမောဟတွေဟာအကောင်းလို့ပါပဲအဲဒီဟာအကောင်းလို့ရှိရင်အဲဒါတွေဟာလူသားတွေရဲ့ဆင်းရဲခြင်းအကြောင်းဖြစ်တော့တာပါပဲဒီကိုယ်ကလည်းဖြစ်ဖြစ် ဒီရှိဝေသားတဲ့ရှားကြတော်မှာဖြစ်ဖြစ်ရှိရှိချင်းပေါ့လေလင်မတူတဲ့ပုဂ္ဂိုလ်မှာဖြစ်ဖြစ်ပေါ့လေသူ့ရဲ့မနာမပပုံတွေပေါ့လေခွေးကြစိတ်ချပြီးတော့အမှမသိရကိုယ်ကိုယ်ကိုလည်းပဲခွေးကြစိတ်ချပြီးတော့တိတိကျကျမသိတဲ့အရာတွေပဲဆိုတာ ကျိုးရင်ပြုထားဘူးဆိုလို့ရှိရင်တော့တတိရတွေ့တာပဲအခုကြည့်ချင်တာပဲဟင်းတစ်သက်လုံးကလှပနေလို့လို့ဖြစ်တယ်အဲ့ဒီမှာဆွဲလာနေတာဒါတော့ဖြေကြတယ်ဒီအစာလေးကိုလည်းထိထားခြင်းနဲ့ပြည့်စုံပါလေဆိုရင်လည်းဒါပြည့်ဒီစေတန်းစေတန်းသာတရားတွေအထုတ်တယ်ဆိုတာ စိတ်လေးစိတ်ထားတွေဘောဂတောတာမောဟကြီးကျင်းပြီးတော့သရှင်းချီလင်းပြီးတော့လှပအောင်လုပ်တာပဲစိတ်ကြီးညီကြီးကျင်းပြီးတော့လှပပြီဆိုလို့ရှိရင်ပုံမူရနှုတ်မူရလေးတွေကလည်းပဲအပြည့်နဲ့စာကျင်းပြီးတော့သရှင်းပါလေသတ်ပါလာတော့တာပါပဲဒီနည်းနဲ့မိမိဘဝဟာ အခုလိုအပြစ်လာစားပြီးခင်းပြီးတော့ဆန့်ရှင်းလာတဲ့သဗ္ဗတဲ့ဘဝမျိုးဖြစ်လာတာဒီကိစ္စဆန့်ရှင်းတဲ့ဘဝအလှပတဲ့ဘဝမျိုးဖြစ်လာတာတခဏလေးကြည်တဲ့သူကြီးရဲ့ခံစားကိုအလှလေးကဘာမှမမောစရာမရှိဘူးတခဏလေးနဲ့ပြီးတော့တာပဲဒါလေးကိုဆုံးလိုက်တဲ့အတွက်ဒီပေါ်မှာအချင်းကြီး အတုပဘာနာပွားလိုက်တဲ့အတွက်ဘဝဟာတဘဝလုံးပေါ်လေးဒီမှာဟိုတစ်သက်သာလုံးနဲ့စပါသွားနေတယ်။နောက်ဆက်ရတဲ့ဘဝတွေမှာလည်းပဲဒီအစာလေးတွေဟာအလမစစဖြစ်ပေါ်နေပါလား။ကျေကျေစုရရှိနေပါလား။ဒါလို့အတုပဘာဝနာပွားခြင်းဟာမတည်တယ်မလှပဘူးပွားခြင်းဟာ ချမ်းသာသူတို့ရဲ့ရာချင်းဖြစ်တာမို့လို့ကောင်းရတဲ့အလုံးလို့ဒီလိုကျမ်းဂန်များမှာဆိုထားပါတယ်ဒီခန္ဓာကိုယ်ကြည့်ကြည့်မလို့အလုံးကျဖြစ်ရလို့ဝမ်းရပုံလေးတွေပေါ်လေကိုယ်ကိုယ်ကိုမကြည်လက်ပုံလေးတွေပေါ်လေလောကတဲ့ဒီကောင်း30ကျော်လောက်ကဖြစ်ရကလေးကိုလည်းသင်ပြပြစေ။ သိကိုယ်ကြည့်ရတော့မဟုတ်ပါဘူးဘုန်းကြီးတို့ရဲ့စတဲ့ပညာရေးဆိုင်ရာအမျိုးသမီးတယောက်ကအင်္ဂလန်သွားပြီးတော့ဗောလေပညာသင်တာအဲဒီမှာဒီချိန်ကာလကအကျိုးအိုကြီးမြောက်အိမ်တော်မရှိတဲ့အကျိုးအိုကြီးမြောက်အဘွားကြီးဗောလေအတူတကွနေကြတာ အဲဒီအကျိုးဦးကြီးမြောက်ကတော့အစစရာမှာယုံရင်းတော့သူတို့ဘာလဲစာကြည့်တို့ဘာလို့ဒီနေပေါ်လိဖူခွန်ကြီးကဖူခွန်လို့စောတိကြီးကရော့ပေါ်ရလို့တော့ဒီစီအလှပြင်တယ်နော်လှပြင်လို့ဒီအမှန်ရှိမှသွားပြီးတော့ရက်ကြည့်လိုက်လို့ရှိရင်အလိုမကျပြန်ကြည့် နောက်ဆုံးအလိုမကျတဲ့ခါကျတော့ရည်ရည်တောင်ကြဆိုပဲအလှကိုတိတ်မဲ့မောပြီးတော့ပေါ့လေဒီလဟာအမြဲတည်တာမဟုတ်ပါဘူးအမြဲတမ်းယူရပြီးတော့နောက်ဆုံးပစ္စည်းတတ်တဲ့သဘောပါဆိုတာပေါ့လေနားမလဲတော့အတင်းတစ်ခါတည်းအလှရှင်တော့အလိုမကျဘူးဆိုလို့ရှိရင်တော့ဝန်နေမှုတွေဖြစ်တယ်စိတ်တိုင်းကြသွားလို့ရှိရင်တော့ပျော်တယ်လောဘတွေဖြစ်တယ် စိတ်တည်းဆိုင်တော့ဒေါသတွေဖြစ်တယ်မိမိဘွားရဲ့မတိတဲ့ပုံကိုတရားသဘောအနေနဲ့မတိလို့ဆိုတာပေါ့ဒီမှာသွားပြီးတော့ခောက်ချက်ချပါတယ်အခုလည်းပဲလောကကြီးမှာအဲ့လိုမျိုးတွေရှိနေပါတယ်ဒီတော့အဲ့ဒီလိုရှိနေမယ်ဆိုလို့ရှိရင်မိမိရဲ့စိတ်ဓာတ်ကလေးဟာအပြည့်အစုံကဲပြီးတော့ဆိုင်ရှင်းတဲ့အနေထားရောက်ပြီးတော့ ဘဝအရှင်တန်မြင့်ပါတော့မလားဒါကြောင့်မလို့ဘဝဆက်ကြည့်လို့ရှိရင်ဒီနေ့ခန္ဓာကိုယ်မှာမလပုံတွေကိုရောက်ကြည့်ပါလို့တိုက်တွန်းရတာပါပဲဒီမှာရောက်ကြည့်တဲ့အတွက်အတုပဘာဝနာပွားတဲ့အတွက်ရနိုင်တဲ့အကျိုးတွေထဲမှာဆိုလို့ရှိရင်တော့ခုတရားအထုတ်တဲ့အခါမှာ ရိုးရိုးမျက်စိနဲ့မြင်သွားတဲ့အခါလည်းပဲအလားပါမသိနေတဲ့သဘောလေးတွေသိနေတော့ရုပ်ကြီးတန်လမှုဖြစ်ဘူးဒီလိုရတရားထုတ်တဲ့အခါမှာအမျိုးသားတွေဆိုရင်ဆန့်ကျင်ဘက်အဲဒီချိုးချိုးလာတာလေးတွေ့တတ်တယ်အမျိုးသမီးကလည်းသူတို့ခွန်ကြီးလည်းပါဝင်ဆန့်ကျင်ဘက်ဒီဥစ္စာဆက်လက်ပေါ်အယုံကြီးချွတ်တတ်တယ် တကယ်လို့ဖြင်းမှတ်ပြီးတော့လည်းပဲဆရာတွေကိုပါရတတ်မှတ်နေတတ်တယ်ဒီလိုဖြစ်ရတာဟာငါကအတုပဘာဝနာပွားများမထားလို့ဒီလိုဖြစ်ရတာဆိုတာပေါ့လေဒီမှာအဆုံးချလို့ရသွားပါတယ်ဒီတော့အခုလိုတရားမျိုးအထုတဲ့အခါမှာတော်တော်လေးသမာဓိအားကောင်းလာပြီဆိုလို့ရှိရင်ဆက်လက်ပါပါအာယုန်ကြီးပြီဆိုလို့ရှိရင်တော့ အမှတ်တရဆက်သွားနေတော့အလှလို့လည်းမထင်မှတ်တော့ဘူးအမှတ်တရပဲဝင်ပြီးတော့ဒါရဘူးလည်းဖြစ်တော့စိတ်စိတ်ဆုံးမှုလည်းဖြစ်တော့အဲအမှတ်ကလေးတွေဖြစ်ပြီးတော့သိညာနေတာဖြစ်ဖြစ်သွားတယ်အဲဒါဟာအတုပဘောင်းတော့ပေါ်ရခြင်းဆိုရင်အကျိုးပါပဲသူကိုကိုကိုသိရှိတတော်တွေဟာ ဘဝကြီးဖြစ်လာပြီဆိုလို့ရှိရင်တရားမှကြီးပဲတရားတဲ့ပုဂ္ဂိုလ်လည်းမရှိဘူးပြီးတော့ပြီးသလားဆိုတော့ပြီးသေးဘူးနောက်ဘဝဖြစ်ဖြစ်ရအကြောင်းတွေကရှိနေတယ်လို့ရှိရင်ဘဝဖြစ်တဲ့ရှုံးမှာပဲမဆုံးနိုင်ဘူးကောင်းတဲ့ကုဏ္ဏကိစ္စပြုမှုတွေရှိလို့ရှိရင်ကောင်းတဲ့ဘဝမကောင်းတဲ့ကုဏ္ဏကိစ္စပြုမှုတွေ အကျင့်ဆိုးတွေရှိလို့ရှိရင်မကောင်းတဲ့ဘဝဒါတော့ရမြဲတယ်မကောင်းမှုကြောင့်ဘဝဆိုးတွေဘဝဖြစ်တည်ကြရတယ်ဆိုလို့ရှိရင်တော်တော်မကောင်းတာပဲအဲဒီဘဝမျိုးကတော့ဖြစ်တာကောင်းတာကောင်းမှုကြောင့်ကောင်းဘဝတွေရနေပြီမှလို့ကိုယ်ကပြုခြင်းနဲ့အိုတယ်ကိုယ်ကမာခြင်းနဲ့နာတယ်နောက်ဆုံးကိုယ်ကနေခြင်းမလို့အဆုတ်တရတာပဲဘာမှတတ်နိုင်ဘူး ပြီးတော့မတည်ဖို့ရာအတွက်တည်ခြင်းတရားကိုမြင်အောင်စဉ်းစားရတယ်။ဒါဓမ္မတာပဲ။အဲဒီမတည်မှုကိုရကျင်လို့ရှိရင်အချိန်ကြီးတည်နိုင်ဖို့ပေါ့လေ။ယောဂလည်းတည်နေတယ်၊ရုပ်ကြည်လည်းပဲဖတ်တယ်လို့ဘာလို့ဒီလိုမျိုးလဲရှိတယ်။ အဲ့ဒါလည်းမဟုတ်တော့မှတစ်ဖြည်းဖြည်းပို့ပြီးတော့ပြည်တာရှိတယ်။တည်ခြင်းတရားတော့မလွဲမှကျုံရမှာပဲဆိုတာပေါ့လေ။အဲ့ဒီလိုချူရင်စဉ်းစားထားပါလေ။ဒီရောက်ဒီအရေးကိုတည်ခြင်းတရားကိုပေါ့လေဒီလိုနှလုံးသွင်းစဉ်းကျင်မှုနေ့စဉ်မှန်မှန်ပြုနေလို့ရှိရဲ့ဒီခံကြည့်မလား မသိရဘူးဘယ်နှစ်စီကလေးဒုက္ခစီများလည်းမသိရဘူးဆိုမသိခင်ကာလလေးမှာပေါ့လေလူနဲ့သူအောင်နေတတ်တဲ့နေလေးကြီးကြီးလာရှိတော့ဒီလိုကုသိုလ်ဖြစ်တယ်ဖြစ်ဖို့အချိန်ရတယ်လူလူစိတ်ထားကြအောင်ပေါ့လေစိတ်ထားနေတဲ့တန်ရှင်းအောင်ပြုပြင်ဖို့အချိန်ရတယ်လူပညာတွေရှိပြီးတော့လူထက်တွေဖြစ်ဖို့ပေါ့လေအစဉ်စားရည်နဲ့ ဘောနကုသိုလ်တရားတွေကိုလည်းပဲအချိန်မီလုပ်နိုင်တော့တာပဲအဲဒီလိုလုပ်နိုင်ပြီဆိုလို့ရှိရင်ဒီလိုသမာဓိပညာစိတ်သိက္ခာပြည့်စုံတဲ့အတွက်သူ့မှာသူ့အတွက်တကယ်အကျိုးစီးပွားကြီးပြည့်စုံပြီဆိုရင်နောက်ဘဝဆိုးတွေလည်းမကြုံတော့ဘူးအနည်းဆုံးသောတာပန်ဖြစ်သွားပြီဆိုလို့ရှိရင် စံသာကြီးကြီးဝမှုကဲမဲ့ဘာအပေပေးပါလဲလွတ်တာပဲဒီဘဝနောက်ဘဝစိတ်ကြီးဆန်းကြီးအနေနဲ့ပေါ့လေဘဝတွေလည်းတာတူသွားနိုင်ပါလေအဲဒီလိုအကျိုးတွေရနိုင်ပါလေဒါကြောင့်မလို့ဒီ၄ပါးကိုသုတ္တတိကဘာဝနာကမ္မထာလို့ကိုယ်ဆောင်တရား၄ပါးဖြစ်ချင်များတာပေါ့လေ အဲဒါအမြဲအထုတ်ဖို့ရပါလိမ့်ကျန်ကမြောက်ပါတက်တွန်းခဲ့ပါတယ်အဲဒီလေးပါးတည်းကနောက်ဆုံးအသုဘဘာဝနာနဲ့သုံးခုကုသဇဘာဝနာနဲ့မရဏစတိတည်ခြင်းတရားပေါ်ရင်ဒီမျိုးကိုဉာဏ်ရည်ကပွားထားလို့ရှိရင် အရွယ်ကောင်းဆုံးခါကပွားထားလို့ရှိရင်ကျမ်းမာဆုံးခါပွားထားရင်သစ္စာရအစီပြေဆုံးခါပွားထားပြီလို့ဆိုရင်ဉာဏ်ဉာဏ်ဒီလိုအတ္တသာကုသိုလ်တရားတွေကိုဘာဝနာတရားတွေကိုအထုဖြစ်တော့တာပါပဲအဲဒါကတောင်းပြီးတော့ရနိုင်တဲ့အကျိုးကိုပြောတာပါဒီလိုရဒီတရားတွေအထုတ်ထားတော့ဘဝတန်ရာအတွက်ပေါ်လေးတစ်လျှောက်လုံး ဘဝခီးရိတ်ခါတွေလုံလောက်သွားပြီ။တရားစိတ်ကဓမ္မလေးစိတ်ကပညာစိတ်ကတွေလုံလောက်သွားပြီ။ဘဝဟောင်းဘဝဘဝတိကြောင်းတဲ့ခါကျမှကျုံကျုံလေးသိရတယ်။နာမသိခင်အတုပဘာဝနာတွေခုနသိရတရားတွေသိရထားတဲ့အတွက်တကယ်အရေးကြီးတဲ့ ထက်တန်းသာကုသိုလ်တရားတွေကိုကိုလုံးစီသာသုံးပါးလုံးတန်ရှိအောင်ကအထုခဲ့ပြီဆိုတာပေါ့လေအာရုံပြုပြီးအာရုံပြုပြီးဝန်တာရတယ်တည်တတ်သွားတယ်အနေတအရေးရှိနေပြည့်နေတော့တရားမှလည်းမကြောက်တော့ဘူးဒီတော့တကယ်အားကိုးရတဲ့ကိုယ်တော့အများအားပါဆိုင်တဲ့ တရားဥစ္စာတွေပြည့်စုံသွားပြီတဲ့ဒါလူရင်းအကျိုးပဲတရားနဲ့ပတ်သက်ပြီးတော့တရားအထုတ်ရေးမှာပို့ပြီးတော့ဗောလေအထုတ်တဲ့အားဒီသမ္မာလာဖို့ရအတွက်ဘုရားမြတ်စွာကဓမ္မဒေသတရား၄ပါးဟောထားပါတယ် တရားသင်ကြားချက်ကြီးလေးမျိုးချုပ်ပြီးတော့ဟောထားပါ။နားကောင်းတယ်သူကတော့ဒီဖြစ်ရလေးကတော့ဘုရားလက်ထက်တော်ကာလကရှင်ရထပါဠယံတစ်ပါးရှိပါတယ်။သူဟာချမ်းသာတဲ့အမျိုးအနွယ်ကနေပြီးတော့ခက်ရွယ်ရွယ်ခက်ငင်ကြီးကနေပြီးတော့ရံပေါ်ဝင်ပြီးတော့ ကိလေသာငြိမ်းချမ်းတရားတွေအထုတ်နေတာပါတစ်ချိန်မှာအဲဒီရသဗ္ဗလာယဟန်ထံပေါ်လီဘုရင်တစ်ပါးကချစ်ကပ်ပြီးတော့ဒီဝငယ်ငယ်လေးနဲ့ရမ်းပေါင်ရောက်ပြီးတော့ဒီရန်တရားတွေအထုတ်ရတာဟာဘာအတွက်ပါတော့နဲ့ဒီတော့ခါမှာကာမဂုဏ်ခံစားတဲ့ကာမဂုဏ်ခံစား ကာမဂုဏ်တွေဝအောင်ခံစားပြီးမှဒီတရားအထုတ်လို့မရှိဘူးလားတဲ့အဲဒီလိုဆိုရင်လက်ဖက်ချမ်းသာရတယ်တဲ့ကာမချမ်းသာလည်းရမယ်ဓမ္မချမ်းသာလည်းရမယ်တဲ့အဲဒီလိုဆိုဘုမကောင်းဘူးလားတဲ့အဲဒီအကြံပြုတဲ့အခါမှာရှင်ရထဘာလာကပေါ့လေအဲဒီဘီရင်ကိုပြန်ပြီးတော့ဒီ ဓမ္မဂေကတရားညွှန်ကြားချက်ချက်၄ချက်နဲ့ပြန်ပြီးတော့ဖြည့်ပါတယ်အဲ့ဒါလေးကအခုပုဂ္ဂိုလ်ကြီးသိပြီးတော့စဉ်းစားစရာနားစရာမှတ်စားစရာလိုက်နာစရာမနကောင်းပါဘူးဒီလိုဖြင့်အခုလိုတရားတွေအားထုတ်ရပုဂ္ဂိုလ်တွေဆိုရင်ဘုရားကအသုံးဝင်ပါတယ်အဲ့ဒါလေးအတူချုပ်ပြီးတော့ပြောပြပြောပြပါမယ်ဒီအချက်လေးချက်တွေက ပထမအစစ်ကတော့ဥပနိတိလောကောအတုဝောလောကောဆိုတာတတဝအပေါင်းကိုပြောပါလေလူရောသိဆန်တတဝတွေရောဒီသိရှိတတဝတွေမှာလည်းအကုန်လုံးသတ္တလောကလို့ခေါ်ပါလေတတဝတစုရဲ့တတဝစုပေါ့လေအဲဒီလောကဟာစိတ်ကံကြောင့်ဘဝတည်ဖြစ်လာတာ ဘောတိဖြစ်တယ်ဆိုလို့ရှိရင်သူဖြစ်တဲ့အတိုင်းကြီးနေတာမဟုတ်ဘူးတကယ်ကြီးအိုတာပဲအိုလာလို့ရှိရင်အနာလည်းရှိတာအနာရှိရင်အသေးလည်းရှိတာပဲဘယ်သူမှမအိုပဲနဲ့ဘယ်သူမှမနာပဲနဲ့ဘယ်သူမှမသေးပဲနဲ့ဆိုဘယ်သူမှမရှိဘူးသာတမတာပဲအဲဒါကိုအတုဝါလို့ခေါ်ပါတယ်မမြဲတာတဲ့တတော်ဒီမမြဲဘူး ဒီချက်ချင်းမကြည့်ရတော့မြင်ပြီးတော့ကြောက်ရှားပြီးတော့ကြောက်နာပြီးစားပြီးကြည့်ပြီးကြည့်ပြီးတော့ကြောက်နေတာတခဏကမရဏဆိုတာတခဏချင်းရှိတယ်တခဏချင်းကြောက်နေတာအဲ့တော့လူကြီးပါကြီးတည်တယ်ဆိုတာတဘွားအတွက်ပြီးသွားတာဒါတည်တယ်ခေါ်တာပဲချက်ချင်းတည်တာချက်ချင်းချက်ချင်းချက်ချင်းဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်တော့မွေးတာပေါ့ဖြစ်တာကတည်တာပေါ့ လားပေါ့ချစ်ချင်းရေးတာလေးတွေပေါ့လေဒီအမှန်ကောင်းတဲ့ပုံစံလေးဆိုလို့ရှိရင်ကိုယ်ရဲ့စိတ်ရှိတဲ့ကံမှာပေါ်ရင်းအောင်ကြီးအကုန်လုံးတစ်ခါတော့ပြည့်နေတာဟွန်းအဲဒီလိုမဟုတ်ကောင်မှမွေးလာပြီဆိုလို့ရှိရင်တစ်သက်လုံးမအိုလာမတည်ဘဲနဲ့ဖြစ်ဘူးနောက်ဆုံးကြတော့အိုလာတည်အိုလာပြီးတော့နောက်ဆုံးတည်ရတာကြီးတယ်မမြဲဘူးဆိုတော့သိခင်စားတယ် အဲ့ဒီလိုမမြဲတဲ့အတွက်တတ္တဝါကြီးဟာပူရဲ့စီလာရဲ့စီပြေတဲ့စီမောင်းပြီးအပုတ်ခံရတယ်ခြံလေးကနွားကြီးဘယ်လိုပိုင်းရောက်တဲ့အခါကျတော့ခြံလေးကောက်ဖွင့်ပြီးတော့တော့ကြောင်းသားကဘောလိစကြက်ပြင်ပို့နေတယ်ပေါ့အဲ့ဒီသဘောအဲ့ဒီသဘောမျိုးပေါ့ ပယ်လောကမှာလောက်ချနေလို့မရဘူးဒီလိုပဲချိန်ပြပြီးတော့ချိန်ချောက်ပြီးတော့ပို့နေရပဲဟမ်ဒါတော့တဝရရဆက်တစ်ချက်ပဲဒီမှာမမြဲတဲ့အတွက်ဥနာတေတို့ပို့နေတာတဲ့ဥနာတေတို့မောင်းနှင်ဖို့သူတို့မမြဲပါတော့ကတတ္တဝါတွေမမြဲလို့ဥနာတေဒုက္ခကြီးတွေပေါ့လေ အဲ့ဒီဒီမောင်းဖို့ခံရတယ်ဒါတောင်းရရတာတစ်ခုပါပဲအဲ့ဒီလိုဖြစ်လာတဲ့တ attva တိုင်းအတွက်ဘယ်ပုဂ္ဂိုလ်ကအမခံလဲမူပမူပရပေါင်းလို့ဆိုတာဘယ်သူကအမခံလဲမနာရပါဘူးဆိုတာဘယ်သူကအမခံလဲအထူးသဖြင့်မတရားပါဘူးဆိုတာဘယ်သူမှအာမခံ ဒီမှာအမခံမလဲဘယ်သူကဆောက်ရှောက်ကာကွယ်ပြေးမလဲဘယ်သူမှမရှိဘူးသတ္တဝါတွေအာနိစ္စအဲဒါအနတ္တိဆိုတော့လို့ခေါ်ပါတယ်ဒီတော့အဲ့ဒီသုံးမျိုးအတွက်အမခံသူဆောက်ရှောက်သူမရှိဘူးဆိုလို့ရှိရင်သတ္တဝါတွေဟာဂုဏတိသုံးမျိုးအတွက်ဆောက်ရှောက်သူကျင်းနေပြီဆိုတာပြပါတယ် အမဂ္ဂတိရှိလို့ရှိရင်စောက်စောက်ကိုသိတယ်ကြီးသာပြေရတယ်ဒါလို့အထုရောအာဟာအတ္တနောလောကအနဘိဆိုတော့လောကစီယောကိုပါတတ္တဝါပေါင်းစုံကြီးအနဘိဆိုတော့ဆောက်ဆောက်ကိုအမခံကိုကျင်းမဲ့တဲ့အတွက်ဆောက်ဆောက်ကိုလည်းကျင်းမဲ့ပါတယ် အတ္တနောက်ဆိုဘယ်သူမှမဆုတ်တာဘယ်သူမှမကွာပါနဲ့ဟင်းအဲ့ဒီလိုလည်းဆိုထားပါတယ်ကောနောက်တတိယသမုဒိသာကတော့အစအစကောလောကောသဗ္ဗံပဟာယတမနိယသူအသက်ရှင်ဆုံးကာလမှာကိုယ်လုံးလဝိရိယနဲ့ရှောက်ဖွေထားတဲ့ သောက်နေရေးအတွက်ပေါ်ပြီးရှိတယ်ကိုတည်ထားတဲ့အတ္တပညာတွေအတ္တပညာအဆုံးချလို့ပေါ်ပြီးသောက်နေရေးအတွက်ဖြစ်တယ်ဒီအိမ်တွေကအစပေါ်ပြီးဒီမှာဒါတွေပေါ့အစ်ရှင်လုံးတော့ကိုယ်ပဲကြီးစီပေါ့ဟွန်းိတ်ရှင်တော့ပိုင်သလိုဖြစ်ပြီမလို့ခြေတဲ့ခါကျတော့ဘာမှကြီးလို့မရဘူး ခေါ်လုံးထားရမှာပဲကိုယ်ပိုင်ဥစ္စာဆိုတာဘာရှိလဲအစကောလောကောလောကောစီရောကိုယ်ပါတတ္တဝါပေါင်းကြီးအစကောကိုယ်ပိုင်ဥစ္စာဆိုတာမရှိပါဘူးတဲ့လောကသားကြီးဆိုတော့လောကကြီးအရင်မပေါ်ရအောင်လို့ကိုယ်ရှာဖို့ကြတဲ့ဟာကိုယ်ပိုင်လို့သတ်မှတ်ထားပြီမယ်လို့အမှန်ကတော့သိတဲ့အခါကျတော့ဒါတွေပဲ ကိုယ်မပိုင်တော့ဘူးကိုယ်ကိုယ်တော့မပိုင်တော့ဘူးတပ္ပဝဟယပလိယဒီမိခန္ဓာကိုယ်ကြီးရအစခန္ဓာကိုယ်နဲ့ဆက်တဲ့သုံးဆောင်ပြီးစီအကုန်လုံးစုပေါ်သွားရမှာပါကိုယ်ပဲဥစ္စာမရှိပါစုခွာသွားရမည်တကားကိုယ်ပဲဥစ္စာဆိုတာကမသေးသေးကာလမှာစိတ်ထားကောင်းတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင် ကိုယ်ရောနှုတ်ကိုစိတ်နဲ့ရှိသားရအဖြစ်ကင်းသာရှိအောင်နေတတ်တဲ့ကုသိုလ်တရားတွေပေါ့ဒါနကုသိုလ်တရားတွေသီလကုသိုလ်တရားတွေသုဒ္ဓဝဒနာဘာဝနာကုသိုလ်တရားတွေပေါ့ဒီစာရင်းဒါတွေကတော့ယူလို့ရတယ်မကောင်းတာကြီးပြုတာလို့ရှိရင်မကောင်းတာတွေတော့ဘာမှအကျိုးပေးမယ်အဲဒါကိုယူလို့ရတယ်လို့ဖြစ်နေပါတယ် ကောင်းတာတွေယူရမယ်ကောင်းတာတွေဆိုတာကောင်းကောင်းကိုလေဒါပဲကိုယ်လုံးစိတ်သာသုံးပါလို့သတ်ရှိအောင်လေကရဏမိတ်္တခေါ်တဲ့လက်ကောင်းဆူကောင်းဆရာသမားကောင်းတွေကိုရှာဖွေပြီးတော့အဲဒီပုဂ္ဂိုလ်ကိုအမိပြုပြီးတော့ကောင်းအောင်နေတတ်တဲ့နေလေးတွေရရှိပြီးတော့ကောင်းနေပါတဲ့အဲဒီကုသိုလ်တရားတွေတော့ပါအောင်ယူရပါတယ် ။ဉာဏ်နဲ့ဟာကြီးအကုန်လုံးထားရမှာ။အဲနောက်ဆုံးကတော့ကုလောလောကောအတ္တိတောတဏှာသာသောသူယောကိုယ်ကတ attva များဟာအတ္တိတောဖာယုခံစားမှုတွေပေါ်မှာမတင်းတိမ်နိုင်ဘူးတဲ့။နည်းနည်းခံစားပြီးတော့အရသာတွေ့သွားပြီဆိုလို့ရှိရင် အဲ့ဒီရင်းရင်းနဲ့လက်မလို့ရှင်ရောင်ရခံစားခြင်းလို့ရောင်ရကြီးခံစားလို့ရှိရင်လည်းတိတ်ကိုရောင်ရကြီးခံစားခြင်းလို့သူတို့ဟာတင့်တယ်နဲ့ရောက်ရဲတယ်ဆိုတာမရှိဘူးအတိတ်တော့ဆိုတင့်တယ်ရောက်ရဲခြင်းမရှိဘူးဒါလေးဒါလေးတော့ဆိုတော်ပါပြီသုံးသက်ကြည့်ရမှာမဟုတ်ဘူးအလားလေးတွေရလဲရှိရင်ရေစက်ရင်းနေလာတယ် ဒါဆိုတဲ့ဒါလေးလက်ထောက်လို့ရှိရင်ဒါလေးတွေစားနေကြလား။နာရတာအထိထိဖုံမအထိတွေစသည်ပေါ်လို့ဒါမျိုးတွေအားရသိနေတယ်လည်းမရှိဘူး။အတိတ်တော့အားရသိနေလို့မရှိတော့တုံးလိုက်လို့ရှိရင်ဂုံးကုံသွားတော့ဟောင်းဟောင်းသွားတော့အတိတ်သိရှားတာဥလို့အများအားလိုနေတယ်။အိပ်ပေါက်ကြီးတဲ့ ပုံပေါက်ကြည့်တဲ့ရေခတ်တယ်လို့ပါလေစကားနဲ့ရေခတ်တယ်လို့ပါလေခတ်လိုက်ရေရကျန်ကြသွားတယ်ခတ်လိုက်ရေရကျန်ကြသွားတယ်ဆိုတော့အဲဒီလိုဖြစ်နေတဲ့လူတွေဟာဒီတော့ကိုယ့်အတွက်ကိုယ်ကိုယ်မိသားစုရဲ့ကိုယ်ကိုယ်တွဲပဲတွဲပေါ့ကောင်းစားလို့တဲ့သဘောတွေပေါ့လေတဏှာကမပြတ်တော့တဏှာကပဲဒီမှာရှာဖွေခိုင်းနေတာပဲ တဏှာဒါဆိုတဏှာရဲ့ခြေချုံတဏှာရဲ့ခိုင်ပတဏှာရဲ့လူသားတွေလိုဖြစ်နေပါတယ်တဏှာဒါဆိုဆိုတာပေါ့လူမဖြစ်ဝအာမရတဏှာခြေချုံကြီးပါတကားဆိုအဲ့ဒါလိုခေါ်ထားပါတယ်လို့ဆိုရအဲ့လိုဒုက္ခိတာတရား၄ပါးကိုကြိုတင်ပြီးတော့စဉ်းစားထားတဲ့အတွက် ရယ်ရယ်ဒုက္ခသံဃာဒုက္ခကျမ်းမာဒုက္ခအစစရအစီကြီးဒုက္ခမှာအခြေဆုံးအလေးဆုံးရကုဏဥနာတိဒုက္ခဝေဒိယလွတ်အောင်အဲ့ဒီနိဂန်းရှာဖွေပြီးတော့အခုသူအထုတ်နေပါတယ်လို့ဖြည့်ပေးပါတယ်ကောဒါတော့အတူကျောက်ပါပဲကောအခုပြောရတဲ့ချက်ကြီးဟာ ကိုနာသေးသူတည်းသေခြင်းတရားကိုဝေအောင်စီရင်တတ်တဲ့အတွက်တကယ်ဘောဆင်းရလုံရရေးအရှင်တရားကြီးရှိနေလို့ရှိရင်တကယ်အရေးကြီးရဲ့အကျိုးရလာပါပဲဒီမှာဒီကျိုးတွေဒီကျိုးတွေရနိုင်တယ်ဆိုတာပေါ့လေဒီနေ့ကတော့ဒါတော့ပါပဲ